ဒီနေ့အာဒါနာတိယတုတ်ကစပြီးတော့ပြောရပါအာဒါနာတိယတုတ်မှာပထမဂါထာနှစ်ပုဒ်ကအမွန်းဂါထာပါအမွန်းဂါထာနှစ်ပုဒ်ရေးဆရာတော်ကြီးများရေးထားတဲ့အမွန်းဂါထာနှစ်ပုဒ်အပတံနေဟိနာထတသာဒနေတာဓုတမတိအမနုတေဟိသန္တိဟိ ဗဒာကိတ္တိတကာရိပိဒါမဲ့အပတန်နေဟိလို့ပတန်ကပနဲ့တန်နာကိုတွဲပြီးတော့အနဲ့တော့နည်းနည်းလေးခွဲပြီးတော့အပတန်နေဟိလို့ဒီလိုဖတ်ရအောင် အပတန်နေဟိလို့ဒီလိုမဖတ်ရအောင်အပတန်နေဟိနာထတတာရဏီတာဓုတမတိအမနုတ်တေဟိသန္တေဟိတဒါကိတ္တိတကာရိပိပရိဒါနံစတတ္တံနံ အဲမှာတတလုံးနဲ့ရှိတဲ့အတွက်ကြောင့်မို့ပါဠိဘာသာကိုရွတ်တဲ့အခါမှာပရိဒါနံလို့ဒီလိုရွတ်ပါတယ်မြန်မာစကားကတော့ပရိတ်တလို့တာကြီးတန်နဲ့ပဲဒါပြောကြအဲမြန်မာစကားအနေနဲ့ပြောတဲ့အခါမှာပရိတ်တလို့ပြောပေမဲ့လို့ပါဠိဘာသာကိုဖတ်တယ်ဆိုတဲ့အနေကြတော့ပရိဒါနံလို့ဒီလိုဖတ်ရပါတယ်ဒါရေးတော့အမှန်ဖတ်တော့အတန်ပဲဆိုပြီးတော့ပါဠိဖတ်တဲ့အခါမှာပရိဒါနံလို့ဒီလိုမဖတ်ရပါဘူးပါဠိဟာရှိတဲ့အတိုင်းပဲဖတ်ရတဲ့ထုံးရှိပါတယ်ပရိဒါနံစတတ္တနံ အဲ့ဒါမှလည်းစကတဏ္ဏလို့မဖတ်ရပါဘူးအမှန်ကစတတဏ္ဏလို့ဒီလိုဖတ်ရအောင်ပါဠိဒရာဏိအစတုဆိုတဲ့ပုဂ္ဂိုလ်နေပြီးတော့ဒီပြောင်းလဲသွားတာပါစတုကပြောင်းလဲသွားတာဖြစ်တဲ့အတွက်ကြောင့်မို့စတတဏ္ဏလို့ဒီလိုရွတ်ဆိုရပါတယ်ပရိဒါနံစတတံနံအဟိန္ဒာယသဂုတ်တိယအဟိန္ဒာယလို့ဟိန္ဒာဆိုတာကညှင်းဆဲခြင်းအကမညှင်းဆဲတာပါလေအဟိန္ဒာယမညှင်းဆဲခြင်းငါလို့ဒီလိုအနက်ထက် ဒါကြောင့်မို့အဟိန္တာယသဂုတ်တိယယံဒီတိတိမဟာဝီရောပရိတံတံဗနာမဟိဒီတန်အောင်ကအမုန်းကာထဝိပတိတ်တသနမထုစက္ခုမန္တတတိရိမတော်အဲ့ဒါမှနမထုလို့နမထုလို့မထွက်ခိုင်းနဲ့နမထုလို့ထွက်ရမယ်စက္ခုမန္တတတိရိမတော် ဗမာစကားကတော့တိရိလို့ပဲဖြစ်နေသို့တော်လည်းပဲပါဠိအမှန်ကတိရိလို့ဒီလိုရှိမှမှန်ပါတယ်ပထမကတမလုံးကြီးတင်နဲ့ရန်ကောက်မှာကလုံးကြီးတင်ဆန်ခတ်နေရှိအောင်ဒါကြောင့်မို့တိရိမတော်လို့ဒီလိုမထွက်ပဲနဲ့တိရိမတော်လို့ဒီလိုထွက်ရပါတယ်သက္ခုမန္တတတိရိမတော်တိခိတပိတနမထုတဗ္ဗဗုဒ္ဓ ानु ကံပိနောဝိတ္တဗုဒ္ဓသနမထု ဒဝေထုဝမှာဟိုဘက်ကတာကြီးရှိနေပါတယ်တာကြီးဆိုတာတာနှလုံးစင်ဖြစ်တဲ့အတွက်ကြောင့်မို့ဒဝေထုဝရဲ့တတရဲ့ဒီအတန်မျိုးဖြစ်သွားပါတယ်ဒါကြောင့်မို့ဝေတဗုဒ္ဓလို့မထွက်ဘဲနဲ့ဝိတဗုဒ္ဓသနမထုအဲ့လိုထွက်ပါတယ်နာတကတတပတိနောနမထုကကုတန္တတာပါဠိမြန်မာဘာသာမှာတော့ကောက်ကတန်ကောက်ကတန်လို့ဒါပြောပြောလို့ရှိကြတယ်အတန်ထွက်လို့ရှိပါတယ်သို့တော်လည်း ဒီစလုံးပေါင်းအမှန်ကတော့ကကုတန္တလို့မြန်မာမှုပြုလိုက်လည်းပဲကကုတန်လို့ဒီလိုရေးမှမှန်ပါလေအဲအတန်ထွက်တာကတော့ဦးဇင်းတို့မြန်မာလူမျိုးကကောက်ကတန်လို့ထွက်ကြတယ်အဲမြန်မာစကားအနေနဲ့ပြောရင်တော့ဘယ်လိုပြောပြောပဲအာအပြစ်မရှိဘူးလို့ဆိုရမှာပေါ့လေပါဠိဘာသာကိုဖတ်နေတယ်အခုလို့ပရိတ်ရွတ်နေတယ်ဆိုတဲ့အချိန်မှာတော့ကိုကကုတန္တတလို့သူပြပြီးတတာပဲပြောပါတယ်နမထုကကုတန္တတမာရတေနာပမတ္တိနော ကောနာဂမနတနမထုဗြဟ္မနတဝုတိမတော်ဝုတိလို့ဝုတိမဟုတ်ကနဲ့ဝုတိမတော်ကတ္တပတ္တသနမထုဒီမှာလည်းပဲကတ္တပတ္တသလို့ဒီလိုမဖတ်ရပါဘူး။ဘာကြောင့်လဲဆိုတော့ကတ္တပဆိုတဲ့ပုံနောင်မှာတာကြီးလေးရောက်နေတယ်။အဲဒီတာကြီးလေးကိုဟိုတို့ပါဠိတရားနည်းအရပြောတော့ဝိဘတ်လို့ခေါ်ပါတယ်။ဒီအာလို့အနဲ့ထွက်တဲ့အစိပ်အပိုင်းလေး။ဒါကြောင့်မို့ကတ္တပနဲ့တနဲ့တွဲထားတာဖြစ်တဲ့အတွက်ကြောင့်မို့ ကတ္တပတ္တသနမထုဒီလိုထွက်ရပါတယ်ကတ္တပတ္တသနမထုလို့ဒီလိုမထွက်ရပါဘူးဝိပမုဒ္ဒတတပတိဒီမှာလည်းပဲဝိပမုဒ္ဒတလို့မထွက်ဘဲနဲ့ဝိပမုဒ္ဒတအဲ့လိုတခါလဲတွဲပြီးတော့ထွက်ရပါတယ်အင်္ဂိရတတနမထုတကြပုဒ္ဒတတိရိမတောတက်ကြလို့ကာကြီးနဲ့ရပ်ပဲရပ်ပလက်နဲ့ဆင်တာအတွက်ဖြစ်တဲ့အတွက်ကြောင့်မို့ ကာယိတတန်လည်းပါတယ်ကာယိတန်လည်းပါတယ်ရပင်းတန်လည်းပါပြီးတော့တက်ကြလို့ဒီလိုထွက်ပါတယ်တက်ကြပုဒ္ဒတ္တသိရိမတောမြတ်စွာဘုရားဟာတက်ကြတာကြီးဝင်မင်းမျိုးအဲ့ဒီအဲ့ဒီတက်ကြပဲအယအယဟိုအတန်ထွက်အနေနဲ့တော့ဦးဇင်းတို့မန္တလေးမှာဒါမျိုးကိုစက်ကြလို့လည်းထွက်တယ်မန္တလေးမှာတက်ကြတရားဘုရားဆိုပြီးတော့ရှိပါတယ်အဲအယခေါ်ကတော့စက်ကြတရားလို့ပဲခေါ်တယ်စက်ကြတရားဘုရားလို့စလုံးပေါင်းတော့ဒီတိုင်းပဲတက်ကြတရားပဲပေါင်းတာ အတန်ထွက်တဲ့ခါကျတော့စัจ jati ရဘုရားစัจ jati ရဘုရား ਨੇ ဒီလိုထွက်ပါတယ်ဒါကတော့မြန်မာအယတ်သုံးပေါ့လေသို့တော်လည်းပဲအဲပါဠိအတိအကျအမှန်ကန်ဖတ်တော့မယ်ဆိုရင်တော့တကြပုဒ္ဒတတိရိမတော်ယောဣမံဓမ္မံဒီတိတိတပ္ပဒုက္ခပနုဒနံယေသာပိနိဗ္ဗုတာလောကေနိဗ္ဗုတာမဟုတ်နိဗ္ဗုတာတချောင်းယထာဘူတံဝိပတ္တိတုံ ယထာဘူတံလို့လည်းပဲဖတ်နိုင်ပါတယ်ဒေသနာအပိတုနာထအပိတုနာထလို့မဖတ်ဘဲနဲ့အပိတုနာထလို့ဒီလိုဖတ်ရပါတယ်အကဒီညမှာမဟုတ်ဆိုတဲ့အနဲ့ထွက်တဲ့နိဗ္ဗာန်ကလေးပါမဟာန္တာဝိတသာရဒာဟိတံဒေဝမနုဿာနံယန္နမဒီရှေ့ကညကအရှေ့ကညကိုအတက်လို့လုပ်လိုက်ရင်စင်ကြီးလို့ဒီလိုထွက်သွားမှာဒါကြောင့်မို့အေတေစင်ကြီးစတံဗုဒ္ဓ အနေကတတကောတိယောသဗ္ဗေဗုဒ္ဓသမတမသဗ္ဗေဗုဒ္ဓမဟိတိကာသဗ္ဗေဒတဗလူပေတာဒတဗလူပေတာဒီလိုလဲဖတ်နိုင်ပါတယ်ဝေတာရိစေဟုပါကတာသဗ္ဗေတေပฏิဇာနန္တိအာတပံဌာနမௌတမံတချို့တချို့စာအုပ်မှာ ဘာကုန်းထင်မှာသေးသေးတင်မရှိဘဲနဲ့နာကြီးနဲ့ထအောင်ပဲဆင့်ပြီးတော့လည်းရှိတတ်ပါတယ်ဒါအတန်ထွက်အနေနဲ့တော့ဒါအတူတူပါပဲမနေ့ကပြောခဲ့သလိုပဲဒီသေးသေးတင်လေးကနောက်ကအခရာတစ်ခုခုရှိရင်အဲ့ဒီအခရာဆိုင်ရာ နောက်ဆုံးအခရာဖြစ်သူပြောင်းလဲသွားတတ်တဲ့အလေးရှိပါတယ်ဒါကနာကြီးနဲ့ထအောင်ပဲနဲ့ဆင့်ထားရင်လည်းပဲဒါအမှန်ပါပဲရှင်းအောင်ရေးရင်တော့အခုဇာအုပ်ထဲမှာရှိတဲ့အတိုင်းတို့ကဘာအေးရရိုက်တဲ့ဇာအုပ်ထဲမှာတော့ဘာကုန်းမှသေးသေးတင်နေရှိပါတယ်အဲ့ဒါကကြည့်ရတာလည်းရှင်းပါတယ် အာတပံဌာနမုဒ္ဓမံပိဟနာဒံနဒံတီတီနာဒံတီတီလို့မထွက်ရပါဘူးနဒံတီတီလို့ဒီလိုထွက်ရအောင်နဒံတိတီတီလို့ဒီလိုနှစ်ပုဒ်ကိုပါဠိတန်တီနည်းအရာစတ်ထားပိဟနာဒံနဒံတီတီပရိတာတုဝိတာရတာဗြဟ္မစက္ကံပဝတ္တင်တိလောကေအပ္ပတိဝတ္တိယံ ဥပေတံဗုဒ္ဓဓမ္မေဟိအထာရတဟိနာယကာဗတ္တိန္တလက္ခဏူပေတာပိတာနုပြင်စနာတရာဒီမှာလည်းပြင်စနာတရာလို့ဒီလိုမခွဲရအောင်ပြင်စနာအနုပြင်စနာကတခုပိတာနုပြင်စနာတရာဗျာမပပါယသုပ္ပပါဒါဥစဉ်မနေ့ကလည်းပြောခဲ့ဒီပဆိုတဲ့ပုတ်နဲ့တွဲပြီးတော့ဒါရွတ်ရမယ်ဒီ အလင်္ကာကျမ်းအရာပဲပြောပြောတရဏီတိဆရာတော်ရဲ့အဆိုအမိန့်တိုင်းပဲပြောပြောဒါမှမဟုတ်ဒီကြတော့ဗျာမပဘာယလို့ဖတ်လိုက်ရင်နည်းနည်းနားထဲမှာတမျိုးထောင့်တယ်လို့လည်းဖြစ်တယ်တုတ်ပပါလည်းဒီတိုင်းပဲတုတ်ပပါလို့ရွတ်လိုက်ရင်ထောင့်တယ်လို့ဖြစ်တယ်ဒါကြောင့်မို့ဥစဉ်တို့လည်းပဲဗျာမပပါယလို့ပဲဒီကြတော့ရွတ်ပါတယ်အကယ်၍ခုနစီကန်းနဲ့ညီအောင်ရွတ်ချင်ပါတယ်ဆိုရင်တော့ဗျာမပပါယတုတ်ပပါအဲ့လိုရွတ်မှာတဗ္ဗေတိမုဏိကုံစရာ ဗုဒ္ဓသဗ္ဗညုနောဧတေတဗ္ဗေခိနာတဝါစိနာမဟာပဗာမဟာတေဇာဒီမှာလည်းပဲခုနပြောကြတဲ့အတိုင်းပဲမဟာပဗာမဟာတေဇာလို့ဒီလိုလည်းပဲရွတ်နိုင်ပါတယ်မဟာပညာမဟာပလာမဟာကာရုဏိကာဒီရာတဗ္ဗေတာနံဒုက္ခဝဟာဒီပါနာထာပဋိဋ္ဌာသထားဖို့မဲကဂျိတ်ပါတဲ့အတွက်ကြောင့်မို့တတရင်းဂျိတ်အတ္တ အတန်ထည့်ပြီးတော့ဖတ်ရပဋိထာလို့ဖတ်ပဲနဲ့ပဋိထာလို့ဖတ်ရဒီပါဏာထာပဋိထာသဒါနာလေနာသပါဏိနံဂတိဗန္ဓုမဟိတာတာတရဏာသဟိတေတိနောအဲ့ဒီမဟိတာတာဆိုတဲ့ပုံမှာတပြေကံပြေကြီးနေပြမှာအဲတဝေထိုးမပါပဲနဲ့မဟတ္တာတာလို့ရှိရင်တာပြီးတော့ကောင်းမယ်လို့ဆရာတော်ကရေးထားပါတယ် အဲ့ဒီဆရာတော်ရဲ့အလိုအတိုင်းရွတ်မယ်ဆိုရင်တော့ကိုဂတိဘန္ဓုမဟတ္တာတာတရဏာသဟိတေတိနောအဲ့ဒီလိုရွတ်မှာပါဗဒေဝကတ္တလောကတ္တတဗ္ဗေဣတိပရာယနာဒေတာဟံတိရတာပါတိအဲ့ဒီမှာလည်းပဲတိရတာလို့လည်းဖတ်နိုင်ပါတယ်တိရတာလို့လည်းဖတ်နိုင်ပါတယ်ပါဠိနီးတက္ကတနီးနှမျိုးပါတယ် ပါဠိနည်းအရပြောမယ်ဆိုရင်တော့တိရနဲ့တိရဆိုတဲ့ပုံနောက်မှာตาဆိုတဲ့ဟာလေးကတ်ထားတယ်လို့ပဲအလွယ်တကူတော့ဒီလိုမှတ်နိုင်ပါတယ်တက္ကတနည်းအရပြောမယ်ဆိုရင်တော့ကိုတအတနဲ့တိရဟိုနိုင်ငံရအတန်နဲ့ဖတ်လိုက်ရင်စီရစ်နော်အဲ့ဒီစီရစ်နောက်မှာရေးချဆိုတဲ့အာလေးထည့်ပေးလိုက်တော့စီရစာလို့အဲ့ဒီလိုဖြစ်သွားတယ်ဒါကြောင့်မို့တိရတာပါတိဝန္ဒာမိပုရိတုတ်တမေဒီမှာလည်းပဲပူရိတုတ်တမေလို့မရွတ်မိဖို့ဒါသတိထားရမယ် ဝဆတာမနတာစေဝဝဆတာမနတာစေဝဒါမျိုးလိုပဲခုနပြောခဲ့တဲ့အတိုင်းပဲဝန္ဒာမိတိတထာဂတိတယနီအာတနီဌာနီဂမနီစာပိတပ္ပဒာတဒါဒုခိနရခန္တုဗုဒ္ဓတန္တိကရာတုဝံတေဟိတွံရခိတောတန္တောမုတ်တောတပ္ပဗယေဟိသာ တပ္ပရောဂံဝိနိမုတ်တော်တပ္ပတန္တာပဝိဇိတော်ကုသင်းကိုင်တဲ့စာအုပ်မှာတော့ပနဲ့ဝိဇိတော်နဲ့နည်းနည်းလေးခြားထားပါတယ်ဒါကောင်းပါတယ်အဲ့တော့တပ္ပတန္တာပဝိဇိတော်လို့မဖတ်ဘဲနဲ့တပ္ပတန္တာပဝိဇိတော်လို့အဲ့ဒီလိုဖတ်ရမှာတပ္ပဝေရမတိတ်ကံတော်ဒီမှာလည်းမတိတ်ကံတော်လို့မဖတ်ဘဲနဲ့မတိတ်ကံတော်တပ္ပဝေရံအတိတ်ကံတော်လို့ဒီလိုဖြတ်ရပါတယ် ဓာကောက်အထက်မှာရှိတဲ့သေးသေးတင်လေးကမဖြစ်ပြီးတော့နောက်ကအနဲ့သွားပြီးတော့တွဲလိုက်ပါတယ်သမ္ပဝေရမတိတ်ကံတော့နိဗ္ဗုတောသတုဝံဘဝဒီမှာလည်းပဲနိဗ္ဗုတောလို့နှချောင်းငင်နဲ့မယွတ်မိဖို့တတိထားရပါတယ်တေတံသစ္စေနသီလေနခန္တီမေတ္တာပလေနသာတချို့စာအုပ်မှာခန္တီမေတ္တာပလေနသာအဲ့လိုရှိရင်ဒါနှမျိုးစလုံးပဲရွတ်နိုင်ပါတယ်ခန္တီလို့ရှိရင်လည်းပဲကောင်းတာပါ ဥစဉ်ဒီစာအုပ်ကတော့ခန္တီလို့ရှိရင်ခန္တီကပို့ပြီးတော့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့ဟိုမင်္ဂလာတုတ်တုံကတော့ကိုခန္တီစသောသတ္တတာလို့ဒီလိုရှိတာကဆန်းဆောင်စရာကိစ္စကရှိတယ်အဲ့ဒီမှာတော့ဆန်းဆောင်တဲ့အနေနဲ့ခန္တီလို့ဒီလိုဤနဲ့ဟိုတရအတူကိုတရအရှိပြုလိုက်အခုဒီမှာတော့ကိုဆန်းဆောင်ဖို့မလိုဘူးဆန်းဆောင်ဖို့မလိုတဲ့အတွက်ကြောင့်မို့ ခန္တိမေတ္တာဗလေနာစာလို့အဲ့လိုရှိတာကပိုးပြီးတော့ကောင်းပါဟိုဒီစာအုပ်ကတော့ခန္တီဖြစ်နေပါကဘာအေးရတော့ကဘာအေးရတယ်တေတိအံမေနုရခန္တုအရောဂေနဒုခေနသာဒီမှာလည်းပဲဟိုတောင်ပေါက်ဆရာတော်ဘုရားကြီးတို့ကတော့အရောဂေနနေရာမှာအာရောဂေနကငယ်ရပင်းနဲ့အမှာလည်းပဲရေးချတယ်အဲ့လိုရှိမှကောင်းတယ်မှန်တယ်ဆိုပြီးတော့အဲ့လိုပြင်ဆင်တော်မူပါတယ် အဲ့တော့ဒီမှာတော့အာရောဂိနပဲရှိပါတယ်ဒါဒရဏီအရာကတော့အာရောဂိနကိုအသင့်အမှန်လို့ဖြစ်အောင်ကြံရင်လည်းပဲရပါတယ်အာရောဂိနကတော့ကိုဒရဏီအရာဖြောင်းပါတယ်အဲနှမျိုးလုံးပဲအပြစ်မရှိဘူးလို့ဦးဇင်းတို့တော့ထင်ပါတယ်တေတိအံဟေနုရခန္တုအရောဂိနဒုခိနသာပုရတိမတမိန်ဒိတာဘာဂေပန္တိဘူတာမဟိတိကာတေတိအံဟေနုရခန္တုအရောဂိနဒုခိနသာ ဒက္ခိဏတမိန်ဒိတာဘာဂေတန္တိဒေဝမဟိရိကာတေပိအံမေနုရခန္တုအရောခိနဒုခိနသာပစ္စည်းမတမိန်ဒိတာဘာဂေတန္တိနာဂာမဟိရိကာတေပိအံမေနုရခန္တုအရောဂိနဒုခိနသာဥဒ္ဒရတမိန်ဒိတာဘာဂေတန္တိယက္ခာမဟိရိကာတေပိအံမေနုရခန္တုအရောဂိနဒုခိနသာ ပုရတိမေနဒတရထောအဲ့ဒီပုံမှာဓတရထလို့ဒီလိုနှုတ်တက်ကြတယ်ပုရတိမေနဓတရထောစသည်ဖြင့်ရွတ်တာတွေဥစဉ်တို့ကြားဥပါလားအဲ့တော့ဒီပုတ်ကဒတဆိုတဲ့ပုတ်နဲ့ရထဆိုတဲ့ပုတ်ဒီနှစ်ပုတ်ကိုတွဲထားတာဖြစ်ပါတယ်ဒါကြောင့်မို့ဒတရထောလို့ဒီလိုဖတ်မှပါဠိတရာဏိအရာကောင်းပါတယ်ဓတရထောလို့ဖတ်ရင်ဒါမကောင်းပါဘူးမဖြတ်တဲ့နေနေမှာဖြတ်တဲ့ အဲအပြစ်တင်ပါတယ်။ဘုရတိနေနတတရထောဓက္ခိနေနဝိရုံလကောဒီမှာမနေ့ကအင်္ဂလိပ်အက္ခရာဖလဲနီးနဲ့ပြောမယ်ဆိုရင်တော့ဝိရူလကောလို့ဖတ်ဖို့ပေါ့။ဆိုတော့မြန်မာနိုင်ငံအယုအစဉ်ဖတ်တာကတော့ဝိရုံလကောလို့ဒီလိုဖတ်ပါတယ်။ဓက္ခိနေနဝိရုံလကောပစ္စည်းမေနဝိရူပခောပါးဆောင်နဲ့စာလုံးစာလိမ်ဆင်းပြီးတော့လုံးကြီးတင်ရှိတဲ့ကြောင့်မို့ပစ္စည်းမေနလို့ဒီလိုဖတ်ရပါတယ် ရပင်းနာနဲ့ပစ္စည်းမေနာလို့မဖတ်ရပါဘူးပစ္စည်းမေနဝိရူပေခောကုဝေရောဥဒ္ဒရန္တိတံသတ္တရောတိမဟာရာဇာလောကပါလာယတတိနောတေပိအံမေနုရခန္တုအရောဂေနဒုခေနသာအာကာတထာသဘူမထာထထဝံဘက်ကအခြေကလေးပါပါတယ်ဒါတတလင်းချင်းနဲ့ထဝင်မဆင့်ထားတာပါ ဒါကြောင့်မို့အာကာသထာသဘူမထာဒေဝနာဂာမဟိရိကာတေပိအံမေနုရေခန္တုအရောဂိနဒုခိနသာဣတိမန္တောစယေဒေဝဝတန္တာဣဒသာဒနေတေပိအံမေနုရေခန္တုအရောဂိနဒုခိနသာတဗ္ဗီတိယောဝိဝိဇန္တုတောကောရောဂောဝိနတတုတချို့တချို့မူတွေမှာပေါ့လေ တဗ္ဗရောဂောဝိနတတုလို့ဒီလိုလည်းရှိတတ်ပါတယ်သုံးကောနေရာမှာတဗ္ဗလို့နိုင်ငံခြားဘုန်းကြီးများလည်းအဲ့တိုင်းပဲရွတ်တာကိုကျွန်တော်ကြားခဲ့ဖို့ပါတယ်တပ္ပိတိယောဝိဝေဇံတုတဗ္ဗရောဂောဝိနတတုနှမျိုးသုံးဘယ်လိုပဲနေနေသင်လာကြည့်ပါမယ်မာတိဘဝန္တန္တရာယဒုက္ခိဒီဃာယုကောဘဝအဘိဝါဒနတိလိတ်တနေသံဝုဒ္ဓပစာယိနောဝုဒ္ဓပစာယိနော ဒီနေရာမှာတော့ကိုအပဆိုတဲ့ပုံနဲ့နောက်ကစာယီစာယီနောနဲ့တွဲတယ်ဆိုပါတော့ဒါကြောင့်မို့ဗုဒ္ဓပစာယီနောလို့ဖတ်တာလေဗုဒ္ဓပစာယီနောလို့ဖတ်တာကပိုပြီးတော့ကောင်းပါတယ်အဘိဝါဒနာတိလိတ်တအိဋ္ဌံဝုဒ္ဓပစာယိနောတောင်ပေါက်ဆရာတော်ဘုရားကြီးကတော့ကိုအဘိဝါဒနာတိလတ္တလို့ရှိရမယ်ဆိုပြီးတော့အဲ့လိုပြင်တော်မူပါတယ်လုံကြီးတင်နေရာမှာဟိုလုံကြီးတင်မှာပါပဲနဲ့ပေါ့လေဒါလည်းနှမျိုးစလုံးတင်တော့တင်နိုင်တာကြီးပါပဲ အဘိဝါဒနာတိလိတ်တနေဆံဝုဒ္ဓပစာယိနောသတ္တရောဓမ္မာဝဋ္ဌန္တိအာယုဝနောဒုက္ခံပလံအဲ့ဒါအာတာနာတိယတုတ်အဲ့တော့အခုဒီအာတာနာတိယတုတ်ထဲမှာဦးဇင်းတို့ကဘာရေးစာအုပ်ကတော့ခရီးဝင်ကလေးတွေပြပြထားတာပါတယ်အဲ့ဒီခရီးဝင်ကလေးတွေပြပြထားတာကပါဠိတော်မှာတိုက်ရိုက်ရှိတဲ့ဟာတွေခရီးဝင်မပြတဲ့ပုဒ်တွေကတော့ကိုပါဠိတော်မှာတိုက်ရိုက်မရှိဘူးဒီရှေးဆရာတော်တွေပါဠိတော်နဲ့အညီပေါ့လေ စီကုန်းပြီးတော့ထားတာလို့ဒီလိုဆိုလိုပါတယ်အဲတော့ဦးဇင်းကနဲ့စာအုပ်ကတော့အဲ့လိုခရီးဝင်လို့ပြီးတော့ဟိုအင်္ဂလိပ်ဓာပုံလေးတွေပေါ့လေအဲ့ဒါလေးတွေပြထားတာပါပါတယ်ခုအနေနဲ့ပြောရမယ်ဆိုရင်အာတနာရိယတုံမှာနံပါတ်104 105 106 109 108 109ဟိတံဒီဝမလုဒ္ဒနာတန်အောင်ပေါ့လေအဲ့ဒီကထာတွေကဟိုဒီကနေ့ကအာတနာရိယတုတ်ကြီးကယူပြီးတော့ထည့်ထားပါတယ်အဲတခြားကထာတွေကတော့ကိုရှေးဆရာတော်တွေ စီကုံးထားတာပါနောက်ဆုံးအမိဝါဒနာဒီလိတာကတော့ဓမ္မဝရမှာလာတဲ့ဂါထာဒါအောင်နောက်ဆုံးကပြေးပြီးတော့ထည့်